တမန်တော်ဝတ္ထုခန်းကြီး15အငယ်1မှ4ယူဒပြည်မှအန်တီယိုမြို့သို့ရောက်လာသော သူအချို့တို့ကတင်တို့သည်မောရှိ၏တရားအတိုင်းအရေးပြားလိခြင်းကိုမခံလျင်ကယ်တင်တော်မူခြင်းသို့မရောက်နိုင်ဟုညီကိုတို့အားဆုံးမဩဝါဒပေးကြ၏ထိုသူတို့နှင့် ပေါလုဘာနာဘတို့သည်ဆွေးနွေးညှင်းခုန်ခြင်းများသောအခါပေါလုနှင့်ဘာနာဘတို့သည် အခြားသောတပည့်တော်အချို့တို့နှင့်တကွ ထိုပြဿနာ၏အကြောင်းကြောင့်ယေရုရှလင်မြို့၌ရှိသောတမန်တော်တို့နှင့်သင်းအုပ်တို့ထံသို့သွားရမည်အကြောင်းကိုစီရင်ကြ၏။အသင်းတော်သည်လမ်း၌ပို့သဖြင့်၊ပေါလုနှင့်ဗာနဗတို့သည်ဖိနိတ်ပြည်နှင့်ရှမာရိပြည်ကိုရှောက်သွား၍၊တပါးအမျိုးသားတို့ပြောင်းလဲခြင်းအကြောင်းအရာကိုကြားပြောသဖြင့်၊ညီအစ်ကိုအပေါင်းတို့ကိုအလွန်ဝမ်းမြောက်စေကြ၏။ယေရုရှလင်မြို့သို့ရောက်လျှင်တမန်တော်တို့နှင့် သင်းအုပ်တို့မှစ၍သင်းဝင်သူများတို့တွင် လက်ခံခြင်းကျေးဇူးကိုခံ၍မိမိတို့အားဖြင့်ဘုရားသခင်ပြုတော်မူသမျှတို့ကိုပြန်ကြားကြ၏။ဖာရိရှဲစုထဲကယုံကြည်သောသူအချို့တို့သည်ထလျက်၊တပါးအမျိုးသားတို့အားအရေဖျားလှီးခြင်းကိုပေးရမည်။မောရှေ၏တရားကိုကျင့်စေခြင်းငှါဆုံးမရမည်ဟုဆိုကြ၏။ထိုအခါတမန်တော်တို့နှင့်သင်းအုပ်တို့သည်ထိုအမှုကို ကြည့်ရှုဆင်ခြင်ခြင်းငှာစီဝေးကြ၏များစွာသောဆွေးနွေးညှင်းခုန်ခြင်းရှိသောအခါပေတျုသည်ထလျက်ညီကိုတို့ဘုရားသခင်သည်ရှေးဥစွာငါတို့တွင် ရွေးကောက်တော်မူ၍ငါဟောပြောသောအဖြစ်တပါမျိုးသားတို့သည်အေဝံဒီတရားကိုကြားနာ၍ယုံကြည်ရမည်အကြောင်းကိုစီရင်တော်မူသည်ကိုသင်တို့သိကြ၏စိတ်နှလုံးကိုတည်တော်မူသောဘုရားသခင်သည်တန်ရှင်သောဝိညာဉ်တော်ကိုငါတို့အားပေးသည့်ဤသူ သူတို့အားပေးသဖြင့်သူတို့ဘက်၌သက်သေခံတော်မူ၏။ယုံကြည်ခြင်းအားဖြင့်လည်းသူတို့၏စိတ်နှလုံးကိုစင်ကြယ်စေ၍ငါတို့ကိုခြားနားစေတော်မမူ။သို့ဖြစ်လျှင်၊ငါတို့နှင့်ငါတို့ဘိုးဘေးများမထမ်းနိုင်သောထမ်းဘိုးကိုတပည့်တော်တို့၏လည်ပင်းပေါ်၌တင်စေခြင်းငှါအဘယ်ကြောင့်ဘုရားသခင်ကိုစုံစမ်းကြသနည်း။သခင်ယေရှု၏ကျေးဇူးတော်အားဖြင့်သာ ထိုသူတို့သည်ကယ်တင်တော်မူခြင်းသို့ရောက်သည်နည်းတူ၊ငါတို့သည်လည်းရောက်ရမည်ကိုငါတို့သည်ယုံကြ၏ဟုပေတရုပြောဆို၏။6ထိုအခါဗာနဗနှင့်ပေါလုတို့သည်မိမိတို့အားဖြင့်တပါးအမျိုးသားတို့တွင်ဘုရားသခင်ပြုတော်မူသမျှသောနိမိတ်လက္ခဏာ၊အံ့ဘွယ်သောအမှုတို့ကိုကြားပြောသည်ကိုစုဝေးသောသူအပေါင်းတို့သည်တိတ်ဆိတ်စွာနေ၍နားထောင်ကြ၏။7 ထိုသူတို့သည်အကုန်စင်ပြောဆိုပြီးမှယာကုပ်ကညီကိုတို့ငါစကားကိုနားထောင်ကြလော့ဘုရားသခင်သည်မိမိနာမအဖို့တပါးမျိုးသားတို့အထက်က အချို့သောသူတို့ကိုနှုတ်ယူခြင်းငှာရှေးဥစွာတပါးမျိုးသားတို့ကိုအကြည့်အရှုကြွလာတော်မူသည့်အကြောင်းအရာကို ရှိမုန်သည်ဟောပြောခဲ့ပြီး ထိုအကြောင်းအရာသည်လည်းပရောဖက်တို့၏စကားနှင့်ညီ၏ကျမ်းစာလာသည်ကငါ၏နာမဖြင့်သမုတ်သောတပါးမျိုးသား အပေါင်းဒီဟုသောကြံကျွင်းရစ်သောသူတို့သည် ထာဝရဘုရားကိုရှာစေခြင်းငှာနောက်မှငါပြန်လာမည်လဲလျက်ရှိသောဒါဝိဒ်၏တဲကိုစောက်တီပြန်မည်ပြိုပြက်ရာများကိုလည်းပြုပြင်ပြီးလျှင်ထိုတဲကိုမတ်စေပြန်မည်ဟုဤအမှုရာတို့ကိုစီရင်တော်မူသောသာဝရဘုရား၏ဗျာဒိတ်တော်ရှိ၏ဟုလာသည်ဘုရားသခင်သည်ကဘာဥမှဆ၍မိမိစီရင်တော်မူသမျှသော အမှုရာတို့ကို တည်တော်မူသည်အငယ်16မှ21ထိုကြောင့်တပါမျိုးသားတို့အထက်မှဘုရားသခင်ထံတော်သို့ပြောင်းလဲသော သူတို့ကိုမနှောက်ယှက်ဖဲလျက်ရုတ်တုတို့၏ညဉ့်ညူးရာကို၎င်းမတရားသောမေထုံကို၎င်းလေပင်ကိုညှိ၍တတ်သောအရာကို၎င်းအသွေးကို၎င်းကျင်းဆောင်စေခြင်းဟာသူတို့ကိုမှားလိုက်တင့်သည်ဟုငါသဘောရှိ၏အကြောင်းမူကားမောရှေ၏ပြည့်ညက်သည့်ကျမ်းကို တရားစရာ၌ဥပုပ်နေ့တိုင်းဖတ်ယူသဖြင့်မောရှိ၏တရားကိုရှေးကာလမှစ၍ခတ်သိမ်းသောမြို့တို့၌ဟောပြောလေရှိသည်ဟုယာကုပ်ပြောဆို၏အငယ်22မှ29ထိုအခါတမန်တော်တို့နှင့်သင်းအုပ်တို့မှစ၍သင်းဝင်သူအပေါင်းတို့သည်မိမိတို့အထက်၌ရွေးကောက်၍ညီကိုတို့တွင်ထင်ရှားသော သူတည်းဟုသောဘာရှဘအမည်တစ်ကိုရသောယူဒနှင့် တိလတို့ကိုအန်တီယုံမြို့သို့ပေါလုဘာနဘာတို့နှင့်တကွဆေလွတ်မိအကြောင်းသဘောညီညွတ်ကြ၏သူတို့လည်းဖြင့်ပေးလိုက်သောစာဟုမူကားတမန်တော်တင်းအုပ်ညီကိုများတို့သည်အန်တီယုံမြို့မှဆ၍ရှုရိပြည်ကိလိကိပြည်တို့၌ရှိနေ၍တပားမျိုးသားဖြစ်သောညီကိုတို့ကိုမေတ္တာနှင့် ကြားလိုက်ပါ၏လူအချို့တို့သည်ငါတို့အခွင့်မရှိဘဲငါတို့ထံမှထွက်သွား၍ သင်တို့သည်ရေပြားလိခြင်းကိုခံရမည်ပညာတရားကိုကျင့်ရမည်ဟုသော စကားဖြင့်သင်တို့၏စိတ်နှလုံးကိုနှောက်ယှက်ဖျက်ဆီးသည်ကိုငါတို့ကြားသည်ဖြစ်၍ငါတို့သခင်ယေရှုခရစ်၏နာမတော်ကြောင့်မိမိအသက်ကိုစွန့်တော်သူသည်ဟုသောငါတို့ချစ်တော်ဘာနာဘာပေါလုတို့နှင့်တကွရွေးကောက်တော်သူတို့ကိုတင်တို့စီတို့ စေလွတ်ခြင်းငှာတညီတညွတ်တီစီရင်သည်နှင့်ညီဤအကြောင်းအရာကိုသင်တို့အားနှုတ်ဖြင့်ကြားစေခြင်းငှာယူဒနှင့်တိလတို့ကိုစေလွတ်ကြ၏ယုတ်တုရှေ့မှပူဇော်သောရစ်ကောင်ကို၎င်းအသွေးကို၎င်းလေဘင်းကိုညှိ၍တတ်သောအရာကို၎င်းမတရားသောမေထုံကို၎င်းကျင်ဆောင်ရမည်ဟုသော ပြည့်ညတ်မှတပါ အခြားသောဝန်တင်တို့ဤပေါ်၌တင်ခြင်းဟံတန်ရှင်းသောဝိညာဉ်တော်နှင့် ငါတို့သည်အလိုမရှိ၊ထိုအရာများကို ကြဉ်ရှောင်အပ်၏။ကျန်းမာကြပါစေသောဟု ရေး၍ပေးလိုက်သတည်း။ထိုသူတို့သည်သွားရသောအခွင့်ရှိသဖြင့်၊အန္တိအုတ်မြို့သို့သွား၍လူအပေါင်းတို့ကို စုဝေးစေပြီးလျှင်မှာစာကို အပ်ပေးကြ၏။မှာစာကိုဘတ်ရွတ်သောအခါ၊ထိုသက်သာခြင်း၏အကြောင်းကြောင့် ဝမ်းမြောက်ခြင်းသို့ရောက်ကြ၏ယူဒာနှင့်တိလာတို့သည်ပရောဖက်ဖြစ်သောကြောင့်များစွာသောစကားနှင့်ညီကိုတို့ကိုဆုံးမ၍မြဲမြံခိုင်ခန့်စေကြ၏ထိုသူတို့သည်အတန်အရာနေပြီးမှတမန်တော်တို့ထံသို့ငြိမ်သက်စွာပြန်စေခြင်းဟံညီကိုတို့သည် အခွင့်ပေးကြ၏သို့တော်လည်းတိလာသည်အလိုလျောက်နေရ၏ပေါလုနှင့်ဗာနဗတို့သည်လည်း အန္တိအုတ်မြို့၌နေလျက်အခြားသောသူများတို့နှင့်တကွဆုံးမဩဝါဒပေး၍သခင်ဖျား၏နှုတ်ကပတရားသည်ဟုသောဧဝံဂေလိတရားကိုဟောပြောကြ၏အငယ်36မှ41အင်တန်ကာလကြာသောအခါပေါလုကငါတို့သည်သခင်ဖျား၏နှုတ်ပတ်တရားကိုဟောပြောဘူးသောမြို့များတို့၌ရှိသောညီကိုတို့သည်အဘယ်သို့ ရှိနေသည်ကို ကြည့်ရှု၍ပြန်သွားကြကုန်အံ့ဟုဘာနာဘအားဆို၏ဘာနာဘသည်မာကုအမည်ရှိသောယောဟန်ကို ခေါ်မည်ဟုအကြံရှိ၏ပေါလုကပံပုလိပြည်၌သူတို့နှင့်ခွာ၍အမှုထမ်းရာသို့မလိုက်မသွားသော ထိုသူကို မခေါ်သင့်ဟုသဘောရှိ၏ထိုအကြောင်းနှင့်အချင်းချင်းမသင့်သဖြင့်တခြားစီတွား၍ဘာနာဘသည်မာကုကိုခေါ်ပြီးလင် ကုပရုကျွန်းသို့လွှင့်လေ၏ ညီကိုတို့သည်ပေါလုကိုဘုရားသခင်ယေရှုတော်သို့အပ်နှံကြသဖြင့်သူသည်တိလကို ရွေးချယ်ပြီးလျှင်ထွက်၍အသင်းတော်များကိုမြဲမြံခိုင်ခန့်စေလျက် ရှုရီပြည်ကိလိကိပြည်တို့ကိုရှောက်သွားလေ၏